သမာဓိတိမှန်ကန်သောအမြင်အယူအဆအမြင်မှအယူအဆမှပတ်သက်ပြီးတော့မျိုးပွဲလေးကြီးရှိပါလေဆိုတာအဲဒီမျိုးပွဲလေးကိုပထမဆုံးမျိုးပွဲကမ္မဆရာသမာဓိကြီးအစပြီးတော့ထိုက်တဲ့မြတ်တိနာလည်းလို့မြတ်ရှင်းလင်းတင်ပြခဲ့ပါတယ် မတ္တကသမာဓိနဲ့ပတ်သက်ပြီးတော့ပြောစရာတွေအများကြီးရှိပါတယ်။ဥထုကြောင့်လည်းပြောမယ်ဆိုလို့ရှိရင်ကျေစွတ်စွတ်ပြောမှာပါပဲ။ဒါမှလို့အချိန်မလုံလောက်ပါဘူး။သဘောလောက်ပဲပြောမှာပါ။တက်ပြီးတော့အရေးကြီးရဆိုတာတော့ဒီနားလည်းထားဖို့ပါ။ဆိုတာကကဆိုတာရကောင်းမှကောင်းစားပြီး ကောင်းဆုံးတဲ့တန်ကံရှိမှခံစားကြသည်ဆိုရက်ဤကမှာအရာပေါ့လေကိုယ်လုံးစိတ်ထားအပြုမူရေးဆိုးရုပ်လို့ရှိရင်စေတနာကဆိုးရုပ်တော့ဤစေတနာလိုက်မကောင်းကျိုးတွေရဆန့်ကျင်တဲ့ကောင်းတဲ့အရေးကြီးတဲ့သင်ဝိတဲ့ကိုယ်လုံးစိတ်ထားအပြုမူတွေကကောင်းကျိုးတွေဖြစ်စေနိုင်တာပဲဆိုတာပေါ့လေ ကောင်းကံနဲ့ကောင်းကျိုးဒါလေးတွေကြီးလာတယ်ဒီဒီလေးတွေရှိမယ်အဆိုးအဆိုးတွေကိုမကြုံရတဲ့ပုဂ္ဂိုလ်တွေပေါ့ယုံညာနဲ့အပြည့်အဝတွေကိုယုံဖို့ဆက်ထုတ်လာတာဟွန်းယုံလာတယ်ယွတ်လာတယ်ရှက်လာတယ်ကြောက်လာတယ်ဆိုတော့ ရောလာတယ်ညော့လာတယ်အတိစိတ်လည်းအဲ့ဒီပုံမှာဖြစ်လို့ရှိရင်ညော့လာတယ်ညော့လာတာညွန်တလောက်ညွန်တလောက်ညွန်စရာပဲလို့ညွန်စရာပဲလို့ရှိသလောက်ယုံဖို့ကျူးမှုရလည်းအားကောင်းလာတာအဲ့ဒီဆွမ်းအားဟာလူသားတိုင်းမှာလိုအပ်တဲ့ဆွမ်းအားပါပဲကျန်ကန်ကမှာပြထားတာတော့ ဖြစ်ပြီဗလားဥတ္တပဗလားလို့ပြတာပါ။အောက်တန်းစာတိစိတ်တရားတွေကိုယုံတတ်တဲ့သဘောတဲ့။အောက်တန်းစာတိစိတ်တရားတွေကိုယုံတဲ့သဘောယုံတဲ့အင်အားအင်အားရှိဖို့အသိအရေးကြီးပါတယ်။အဲ့ဒီအင်အားတွေရှိသေးလို့ရှိရင် မွေးပေးရပါတယ်မွေးပေးရတယ်ဆိုတာဒါဒီအားကောင်းပြုလုပ်ပေးရတယ်ဆိုတဲ့သဘောပါပဲအဲ့ဒါလို့မွေးရမှာသမထကလသမဒိဋ္ဌိအတိညာဘောလေရှိကားစာရတဲ့ရှိနေရင်းချက်သွားတဲ့အသည့်နားလည်ရပါလားနားလည်ပြီးတော့ ယုံလဲယုံယုံလဲယုံယုံလဲယုံပါလားနောက်လက်တွေလည်းပဲယုံရဖို့ရဆောင်လဲဆောင်ကြည့်ရပါလားဆောင်ကြည့်ပြီးတော့ပြရတာမျိုးကာဝယ်ကုစားပြရတာမျိုးနေနေပြရတာမျိုးပေါ့ဒါတွေလုပ်ကြည့်ရလို့ရှိရင်အကျိုးတွေပေါ်လာတဲ့အခါမှာညာလို့တဘုရားရဲ့စိတ်တွေလည်းပဲဖြစ်လာတော့ ကြောင်းတိုင်းလေးတို့ဘေးရန်ကြီးကင်းနေပြီဒါလေးကြီးအရှိလာဆန်ရှင်းတဲ့ကုသိုလ်စိတ်ကအပြုအမူတွေကိုဆန်ရှင်းမှကြည့်ပြီးတော့ပြုလုပ်ပြောဆိုကြံစည်နိုင်လေလေကောင်းနေလေဆိုတာနားလည်တာတော့ကုသိုလ်တရားတွေကိုလည်းအလေးပေးလာတတ်တယ်အလေးပေးလာတော့ကောင်းကျိုးကြီးများများရှိလာတာပေါ့တရားကိုသီလဘာဝနာတရားအထုတဲ့ပုဂ္ဂိုလ်တွေဟာ အနာထက်သားကြတဲ့ကုသိုလ်တရားကြီးရှိရေးမှာသူ့ကိုနှောက်ယှက်တတ်တဲ့ပေါ့ပေါ့ဆဆလုံးလို့အကုသိုလ်ကြီးဖြစ်နေဆက်ရှိရဆိုအဲ့ဒီဖြစ်နေတဲ့အပေါ်မှာယုံတယုံတလာပြီဆိုလို့ရှိရင်တတိမလို့အောင်ဂရုစိုက်တော့တာပဲဂရုစိုက်နေလေပို့ပြီးတော့တတိအားကကောင်းလာတော့စိတ်အစဉ်အငြင်းမှု မဝင်ရအောင်ကာကွယ်ဆောက်ရှောက်မှုတွေကောင်းတယ်လုံခြုံနေပြီလုံခြုံတော့အနောက်ဆက်တွေကလွတ်နေပြီအနောက်ဆက်တွေကလွတ်သွားပြီဆိုလို့ရှိရင်ဇာကဆက်ရဲ့ကိလေသာတွေဆုတ်ရှားမှုကျင်းတော့ငြိမ်သက်နေတယ်ငြိမ်အေးနေတယ်အဲဒါဟာတကယ်ချမ်းသာရစေရဲ့အကြောင်းပဲဒါတကယ်ချမ်းသာအစ်စ်ကို ရလူရေးအတွက်အထုတဲ့ပုဂ္ဂိုလ်များခြေကဆွာပြီးတော့သိရလည်းပြီးဒီတရားရဲ့မုံမြတ်ပုံသိရလည်းပြီးတော့အယူကြည်လေးစိတ်ဆော့ဆော့လုံဆိုင်ပါစီဆိုရက်စေတနာမေတ္တာထားပြီးတော့နည်းနည်းလေးချိန်ယူပြီးတော့ပြောနေရတာပါဆိုရုပ်တဲ့ကိုယ်လုံးစေချာအပြုအမူတွေကိုယွံ့ယွံ့ပြီးတော့ ယွန်စရာ60ယွန်စရာဆိုတဲ့အနည်းနဲ့ယူပြီးတော့ယွန်ယွန်ပြီးတော့ဆုံးမှုတွေရှောင်မှုဆိုတာကကိုယ်တိုင်ရှောင်မှဖြစ်တာပါကိုယ့်ရဲ့ကိုယ်စားသူကရှောင်ပေးလို့ရတာမဟုတ်ဘူးတကုရှင်တူကမှားထားပြီဆိုလို့ရှိရင်တာဝန်ယူရလို့ဆိုရမယ်လို့ဒီကအဆုံးယုတ်မှုစေတနာယုတ်ကတော့အကျိုးမပေးခဲ့မနေပါဘူးကိုယ်ပဲဥစ္စာဆိုတဲ့အနေနဲ့ ဘဝကြီးကြွားရအတန်လေးရပါပါပါပဲသူကမှတောင်းနေတယ်ကောကိုယ်ကဆုံးရုံးလို့ခံရမယ်အခြေအနေတွေကိုလည်းပဲတရားဆွဲအပ်လို့လည်းမကောင်းပါဘူးအဲ့လည်းမတရားပါဘူးကောင်းတဲ့ကုလုံးစိတ်ဓာတ်အပြုအမူတွေကကောင်းကျိုးရတယ်ဒီလိုအသိရှိပြီးတော့ အစိတ်နဲ့အစိတ်နဲ့ပြည်နိုင်လို့ရှိရင်ပြည်နိုင်တော့အခြေကျေးဇူးရှိတယ်ဆိုတော့ဒီစိတ်ကရှိထားပြီးတော့ကိုယ့်အကိုလုံးမအကောင်းမှာပါကိုယ်မူရလည်းကိုယ့်အကိုဆန်ရှင်းအောင်ကြိုးစားတာပါနှုတ်မူရလည်းကိုယ့်အကိုဆန်ရှင်းအောင်ကြိုးစားတာစိတ်နဲ့စိတ်ထားရတဲ့ကိုယ့်အကိုဆန်ရှင်းအောင်ပြုလို့ရတာပါအတိညာဉ်ရှိဖို့ဆိုတော့လည်းကိုယ့်အကိုအတိညာဉ်ရှင်းအောင်ကြိုးစားတာပါဘယ်သူမှအချပြေးမှာမဟုတ်ပါဘူးရော့ယူတော့လို့ ရုပ်ထုပစ္စည်းတစ်ခုပေးရလို့ပေါ့လေပေးလို့ရတာမဟုတ်ပါဘူးငါ့ကိုယ်သာယုံကြည်ယုံကြည်လို့ရှိရင်ဆန္ဒရဲ့အပြည့်ချပေးမယ်ဆန္ဒတဲ့နေရာပို့ပေးမယ်လို့ဘယ်လိုရှိရမှာတောင်းခံလို့ရတာမဟုတ်ဘူးတောင်းခံရတဲ့ပုဂ္ဂိုလ်တွေမှာယုံကြည်လို့ရှိရင်မှားထားပြီမယ်လို့ငါတို့အားကိုးရတဲ့ပုဂ္ဂိုလ်ကတောင်းခံတာပဲဆိုပြီးတော့ အမှားလည်းပဲကိုယ်အင်အားကိုသုံးပြီးတော့ခုနဟိယုဒ္ဓကထားပြီးတော့ကိုယ်ရကိုသုံးပြီးတော့ရဲရဲချောင်မှာမဟုတ်ပါဘူး။အဟုသူတွေများဖို့ပဲရှိရတယ်။ဆန္ဒအောင်ဆန္ဒအပြည့်ပေးမဲ့ယုံလာယုံကြည်ဆန္ဒပြည့်ပြီးတော့ဆိုလို့ရှိရင်တကယ်ဆန္ဒပြည့်အကြောင်းပေါ့လေ။ဒါတွေလည်းပဲဒီနားလည်းအောင်သိကြမှာပေါ့။ဒီနားလည်းဝင်မယ်လို့တောင်ခံတဲ့ပုဂ္ဂိုလ်ရှိနေတော့ ချမ်းသာရဖို့ရအကြောင်းတွေလည်းသိဆောင်လို့မှမဟုတ်ပါဘူးဒီနည်းနဲ့ပဲအကုသိုလ်မဆောင်တော့အဖြစ်ဖြစ်ကုသိုလ်ကိုမဆောင်တော့ကောင်းကျိုးတွေမရဘူးအလွဲကိုအားကိုးမိတဲ့အတွက်ဒီလိုကိုယ်ပိုင်အတိညာကိုယ်ပိုင်လုံးလောက်ကိုရအကုသိုလ်ကိုဆောင်ရှားဆောင်ရှားရတဲ့တတ္တိရဲရဲနဲ့တတ္တိကုသိုလ်ကို ဆန့်ရှောက်နေရတဲ့ရဲရဲနဲ့တတိအဲ့ဒီတတိတွေလည်းတုံသွားတယ်။တုံနေလို့ဖြစ်သွားမှာပါပဲ။အတိညာမပါတဲ့မိုက်မိုက်ခံခံယုံကြည်မှုနဲ့ပဲအချိန်ကုန်လို့ရှိပါရဲ့။ဘုရားအီဝါဒမှာတော့အဲ့ဒီလိုမဟုတ်ပါဘူး။ကိုယ်ဆောင်အားကိုယ်ပဲ။ဘုရားကိုယ်တိုင်ကဒီလမ်းမလိုက်နဲ့ဒီလမ်းရှောက်ဒီလမ်းစီကိုလိုက်ဒီလမ်းစီရှောက်လို့ရှိရင်အကျိုးရမယ်ဆိုတာပါလိမ့်။လမ်းပြတက်တက်လောက်ပဲရှိပါတယ် သူတယောက်ပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်အများရဲ့သူတယောက်ရဲ့အများရဲ့မကောင်းမှုကံတွေကိုလည်းပဲဘုရားကအာမမခံပါဘူးငါတာဝန်ထားငါတူးတဲ့အခါမှာအာမမခံပါဘူးအလုံးတ attva ကြီးငါဖျားကဆန္ဒကြီးချပေးမယ်ဆိုတဲ့အနေနဲ့ဒီလိုလေအာမမခံပါဘူးအချိုးတွေမဖြစ်အောင်လို့လမ်းမှာကိုဟန်တာတယ်လမ်းမှာမပေါင်းဟန်တာတယ် အကောင်းတွေရဖို့ရာအတွက်လမ်းမှန်ကိုဆုံးကြတယ်ဒါတော့ပဲတောင်းနေတာအဲ့ဒါကိုယ့်အကူလုပ်ကိုယ့်အကူလုပ်လို့ရှိရင်ကိုယ်ဆောင်အားကိုဖြစ်လာတာပဲဘုရားကဒီကိုယ်တိုင်အောက်သူအကြည့်ကြည့်ဖြစ်အောင်လို့တောင်းမခံဘူးကောင်းကျိုးချမ်းသာရဖို့ရာအတွက်တရားချပေးလို့မရဘူးဝန်ခံထားပါတယ်ကိုယ့်အကူရှင်းစားမယ်ဆိုတာပါ သုဝေကိကိစ္စအာတတံသက္ခတာရောတထကတာပฏิပန္နပမောက္ခန္တိမောက္ခန္တိမာရပန္နနာဒီလိုမိတ်ဆွထားပါတယ်ဒီကုလိုတိစိသားတို့ကိုယ်တိုင်ကိလေသာကိုချွေတွေးချောက်စီနိုင်တဲ့ခန်းချောက်စီနိုင်တဲ့နောက်ဆုံးစိတ်ညင်ရမ်းမှုတွေ ကုန်ဆုံးသွားနိုင်လောက်အောင်ခန်းဆောင်စီနိုင်တဲ့အစာပြေကျိုးကအထောက်မှုတစိတ်တို့ရဲ့အပြင်းမှာကျိုးကအထောက်မှုနဲ့ပန်းတန်ရောက်တဲ့အစီအစဉ်နဲ့တို့ရဲ့ကျိုးကအထောက်မှုလုံးလဝိရိယမျိုးရဲရဲမှုမျိုးကိုတော့လုပ်ရမယ်သင်တို့ကိုယ်တိုင်လုပ်ရမယ်လို့ဆိုပါတယ် အာဟုတကိုရှောင်ရှားဖို့ဆိုတာဘုရားသူတို့အတွက်ကိုယ်ရင်ရှောင်ရှားပြီးလုပ်ရအောင်မှားထားပြီဆိုလို့ရှိရင်ဘုရားကိုယ်ရင်သူတို့အတွက်ခံခံပြရတယ်ကိုယ်လုပ်ကိုခံတာဆောင်းတာလေးကိုယ်ကိုခံတာကောင်းတာလုပ်လို့ကိုယ့်ကိုယ်ဆံတာပဲရှိတယ်ဒီတော့ဆိုးရုပ်တဲ့အပြုအမူတွေကိုရဲရဲရင်းရင်း ဝိရိယထားရဲရဲနဲ့ဖြောင်းရမယ်ဒါဆိုလိုပါကောင်းတဲ့အပြုအမူတွေတော့ရဲရဲရဲရဲလုပ်ရမယ်ဒီလိုဆိုထားပါသက္ခတာတော်တထာဂတာရဲ့မြတ်စွာဘုရားများကတော့လမ်းမှာကိုရှင်းချရုံသက်သက်ပဲဆိုဆိုထားပါဘူးလမ်းမှာရှင်းချရဲဆိုလို့ရှိရင်လမ်းမှာလည်းဟန်ထားတယ်ဆိုတဲ့သဘောတည့်ပါပါပฏิပန္နပမောက္ခာတိ စာရင်တော့မာရဗန္ဒနာပြတ်ထားတဲ့လမ်းလျှောက်ဖို့ကတော့လူတွေမှာတတ္တဝါတွေမှာတာဝန်ရှိတယ်ပฏิပန္နလမ်းမှာလျှောက်တာလမ်းမှာလျှောက်လို့ရှိရင်ဆိုရုပ်တဲ့ကိုယ်လုံးစိတ်ဓာတ်အပြုအမူတွေကအောက်တန်းစားတာပါခုနစောစောပိုင်းကပြောခဲ့တဲ့ကိလေသာတွေကပေါ့လေ လုံလောက်ကြနိုင်မယ်လို့ဆိုပါတယ်အနောက်ဖွဲ့ရပါဘူးဆက်ပြီးတော့လေးလေးလေးအောင်မိကြထားရတယ်လမ်းမှာလျှောက်တဲ့ဆိုတာဘယ်လိုလုပ်လဲဇာယီတော့မာရပန္နနာဇာယီဆိုတာရှိတာပေါ့ဆံပါပဲလောကီဆံအတိုင်းစားရတဲ့အာယုတစ်ခုကို စိုက်ပြီးတော့ရှုတာပါလေစိတ်ကြီးကြီးရအောင်ဒါကတော့စာကျင်လှုပ်ရှားမှုရှိပဲနဲ့ငြိမ်သက်မှုရှိအောင်ဝိပဿနာဆံကတော့ကြောင်းကျတဲ့ယုံနာတရားတွေပေါ်မှာအမျက်စိရဲ့သဘောပဲခေါ်လို့ရှင်းရဆုံးတယ်အစစ်စစ်ကြည့်အောင်ရှုတာပေါ့အဲဒီရှုနေတဲ့ပုဂ္ဂိုလ်ဂျာယီလို့ခေါ်ပါတယ်အခုဝိပဿနာအားထုတ်နေတဲ့ပုဂ္ဂိုလ်များဟာဂျာယီတွေပဲ တရားရှိပြီပေါ့ဇံဇံအထုတဲ့ပုဂ္ဂိုလ်တွေကဘုံဘုံဝါစာသိကြပေါ်တဲ့အာယုံစိတ်သားကြိုက်ပြီးတော့ပေါ့ခိတိမိမိရှောင်ရှုနေကြတာအောင်လည်းတက်ပြီးတယ်အာယုံပုတ်တိုက်ကြိုက်လို့ခိတိမိမိရှောင်လည်းပဲရှုနေတယ်သစ္စာနေပေါ့ အဲရှိပါများလို့ရှိရင်တော့သမာဓိတွေရလာတဲ့အခါကျတော့ယုံနာပိုင်းခြားပြီးမှအစအတိညာဉ်ကြီးပေါ်ထွက်လာတယ်။သုံးကျိုးသက်ဒီပုံမှာမမြဲပုံဆင်းရဲပုံသူဘောတိုက်ကြီးဖြစ်ပုံတွေဥပဒနာဉာဏ်ကြီးဖြစ်လာတယ်။အဲဒီဝဒနာဉာဏ်လက်ပါကလားဈာနဆိုတာဒီပါသွားတယ်။ရှုပ်ွက်အောင်လည်းရှိမှတဲ့စိတ်စိတ်သာကြိုက်ပြီးတဲ့သဘော။ ခြေသားကြိုက်သွားပြီဆိုလို့ရှိရင်အာယုံနဲ့ခြေပါပုတ်တိုက်တကယ်ဖြစ်သွားတဲ့တုံ့တက်တဲ့သဘောပေါ့လေ။တိတိပြီးဖြစ်သွားတဲ့သဘောဒါကြီးပါသွားတယ်။အာယုံနဲ့ကြိုက်ပြီးတော့ဒီပေါ်မှာတိတိပြီးဖြစ်နေပြီဆိုရင်စဉ်းစားကြည့်ပေါ့။အတိညာလေးအတိမှန်နေရာလည်းဖြစ်လာပြီဆိုရင်စဉ်းစားကြည့်ပေါ့။အဲဒီခိုက်တာမှာကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကိုတတ်တတ်တဲ့မာရကိလေသာမာရ လောလောဆယ်လူမသေးတော်မှဂုံသေးအောင်တတ်တတ်တဲ့မာရအဲ့ဒီမာရအနှောက်ပွဲကလွတ်နေတာပဲအဲ့ဒါကိုပဲပฏิပန္နပမောက်ခံပြီးဆိုတာဒါပြောတာပါလမ်းမှန်ကိုလျှောက်ပြီးတော့တဲတယ်တဲအောင်ကြည့်မိရှိတတ်တဲ့ပုဂ္ဂိုလ်ဟာဒီလိုကမကျင့်တဲ့ပုဂ္ဂိုလ်တွေကို တတ်တတ်တဲ့မာရကလည်းအနောက်ဘက်ကလုံရောက်တတ်ပါလေလုံရောက်နိုင်ပါလေလို့အမခတ်ချက်ပေးပြီးဟောတာဒါကပြထားတဲ့လမ်းမှန်ကိုရှောက်တဲ့ပုဂ္ဂိုလ်တွေလားအဲဒီလိုလူသားသမားဖြစ်တဲ့ကိလေသာမာရကလွတ်နိုင်တယ်ဆိုတာပေါ့တရားလမ်းမှန်ကိုကြည့်တဲ့မှမှရှောက်တဲ့ပုဂ္ဂိုလ်တွေက ပေါ်တဲ့အာယုံကိုတဲ့တဲ့ရှုပြီးတော့တိတိမိမိရှိအောင်ရှုရပုံပေါ်ရတာအဲ့ဒီအနောက်ဘက်ကလွတ်နိုင်တယ်လို့ဒီလိုမကြထားပါနဲ့ဘုရားမြတ်စွာဟာမိမိကိုယ်တိုင်ဓမ္မကြီးဆောင်ရှားပြီးတော့လမ်းမှကိုဖြောင်းရောက်လိုက်တဲ့အတွက်ကိုယ်နှုတ်စိတ်သာသုံးပါးလုံးစင်ကြည်တဲ့ သီလသမာဓိပညာအရှင်တရားတွေအထူးသဖြင့်ရှင်းနေတဲ့အပြည့်စုံပါတယ်ပညာအကျင့်တွေလည်းပြည့်စုံပါတယ်ဝိဇ္ဇာလို့ခေါ်ပါတယ်ဝိဇ္ဇာသမ္မာနသရဏခေါ်တဲ့အခြေခံအကျင့်တွေလည်းပြည့်စုံပါတယ်လို့သရဏသမ္ပါဏခေါ်ပါတယ်အလုံးပေါင်းလိုက်လို့ရှိရင်ဝိဇ္ဇာသရဏသမ္ပါဏအတိညာ ခြေကအကျင့်နဲ့ပြည့်စုံသူလို့အဓိပ္ပာယ်ရပါတယ်အတိညာဆိုတာကမိမိအတွက်ဆောင်ရမယ့်အချက်တွေဆောင်ရမယ့်အချက်တွေဒီနားလည်ပြီးတော့ဆောင်ရမယ့်အချက်တွေကိုလုံးဝဆောင်ရှားပြီးတော့ဆောင်ရမယ့်အချက်တွေတွားမယ်လမ်းကြီးဆောင်လို့အကျင့်နဲ့ဆောင်လို့ပါလေဘုရားမြတ်စွာဟာအတိညာနဲ့ပြည့်စုံတဲ့အကျင့် အကျင့်နဲ့လည်းပြည့်စုံသွားပါလားဒီပြည့်စုံသွားတဲ့အကျင့်လည်းဟာမဟာကရုဏာဆိုတာပါသွားပါလားသတ္တဝါရဲ့ဆင်းရဲဒုက္ခမြင်ရတော့ဆင်းရဲဒုက္ခမှလွတ်ရောက်စေခြင်းလားဆင်းရဲဒုက္ခတွေတတ္တဝါတွေရှိမှမရောက်စေခြင်းလားမဖြစ်စေခြင်းလားပေါ့ဆိုတော့ကြည့်ကြတယ်မဟာကရုဏာပါ သိညာနဲ့တ attva တွေရဲ့ကောင်းကျိုးကောင်းကျိုးဆိုပြီးလိုက်လာမယ့်ချက်တွေရှောင်ကြရမယ့်အချက်တွေကိုသိမြင်တော်မူပြီးတော့အလုံးကျင်လာသလားတဲ့မဟာကိန်းနာတွေကမကောင်းတဲ့ရုပ်မာတွေကုလုံးစီတာအပြုအမူတွေကိုရှောင်ကြအောင်ဆိုပြီးတော့ဟန်တာဒီတိတဲ့အရာတွေကိုအလုံးကြည့်ပြီးတော့အတိအကျနဲ့ပြည့်စုံပြီးတော့ မှားတွေကိုရှောင်ရှားဖို့ရာအတွက်အလုံးကျင်တာတရားရဲ့မဟာကရုဏာနဲ့ပြည့်စုံတယ်အဲဒီမဟာကရုဏာရှင်းကသိပြီးတော့တတ္တဝါကြီးဆင်းရဲဒုက္ခတွေကနေပြီးတော့မှန်ကန်တဲ့ဤလမ်းကိုဖော်ပြခြင်းအပြင်ဒီလမ်းမှဖြောက်ပြီးတော့ပေါ့လေတတ္တဝါကြီးကဲတင်တဲ့သဘောပါပဲဒါနဲ့ဆက်ပြီးတော့တချို့က တချို့အင်ဝါဒရှိတဲ့ပုဂ္ဂိုလ်တွေကကဲတင်ရင်းနဲ့လွံ့မြောက်ရေးသုံးဖို့လွံ့မြောက်ရေးနဲ့ကဲတင်ရင်းနှမျိုးရှိတယ်ကလွံ့မြောက်ရေးဆိုတာကတော့တကူရေးလွံ့မြောက်ရေးပေါ့တကူကောင်းဆန်နေတယ်သူကကဲတင်ရရမှာကိုယ်ကိုယ်မလွံ့မြောက်သေးဘဲနဲ့ပေါ့လေကဲတင်ရရမှာဒါမှ အများရဲ့အကျိုးစီးပွားကိုလိုလားပြီးတော့ပြတ်နိုင်တယ်။ဒီတော့တချို့ဘုရားလောင်းလို့ဆိုရတဲ့ပုဂ္ဂိုလ်တွေဟာသိတော်တဲ့ပါဠိတွေရှိရမယ်အစားပေါ်ဒီပါဠိတွေမရှိဘဲနဲ့လူမှုကိစ္စတွေကိုဘောဒီဘုရားလောင်းအနေနဲ့နိမခံကြလို့ရတယ်။ကိုယ့်အတွက်ဒီလသမารီကျင့်ရခြင်းတရားတွေကျင့်လို့ရကြတော့အားနေကြတယ် ကိုရုပ်ခဲပြီးတော့အများဆုံးလောက်ပါမှဒါမှကတိအစ်စ်ပဲအဲ့ဒီပြောရပါတော့ကိုယ်ကဇာကတော့တမောကိလေသာတွေအကြအလားအလိုကိလေသာတွေရှိနေတယ်ဒါတွေကလွတ်အောင်ပထမဆုံးဆောင်ရပြီးပါမှအများတကာကိုလည်းပဲကိုယ်သွားတဲ့လမ်းစဉ်ကိုပြနိုင်တယ်ဆိုတာဒီလိုမပေါက်ကြဘူး။ဟုတ်။ဒါပါဖြစ်လဲဆိုတော့ ကိုယ်ကခါသွားတာပေါ့။ဒါနဲ့ပတ်သက်ပြီးတော့ကိုလွန်ခဲ့တဲ့နှစ်ပေါင်း15နှစ်လောက်ကပြပဓမ္မကိစ္စနဲ့သွားရင်တတိယနဲ့လွန်မြောက်ရင်ခုရှိတဲ့ကတတိယကိုအလေးပေးကြတဲ့အုပ်စုတွေဘုန်းကြီးရောက်သွားပါလား။သူတို့နဲ့ဆရာဆွေးနွေးကြည့်ကြပါဆွေးနွေးကြည့်ပါလား။ ဒီကတည်းကနဲ့လုံလောက်ပြီးကတည်းကအရေးကြီးပါတော့လို့ဟိုဆုံးတော့ကကြားထားတာတော့ကတည်းကကိုအရေးကြီးတယ်လို့သူတို့ယူဆထားပါတယ်ဒီတိုင်းမှကြားနေပါတယ်ဘုန်းကြီးရဲ့အခြေအနေကိုသိလို့လားမသိဘူးသူကနှမျိုးလုံးအရေးကြီးပါတယ်ကတည်းကလည်းအရေးကြီးတာပဲလူမျိုးရည်လည်းအရေးကြီးတာပဲ ဒါပေမဲ့အဲ့ဒီတည်းကဘယ်ဘယ်အတင်းကကိုအရေးကြီးတယ်ဆိုတော့နည်းနည်းတုတ်ဆိုင်လိုက်ဖြစ်သွားတယ်သူကဆိုကြပါစို့လို့လူလူလူလူဟာရှုပ်ဘွက်ထဲမှာလေရင်းအထိနှာခေါင်းသားအထိပေါ့လေနေနေတယ်လို့ဆိုကြပါစို့လို့ကျုပ်နဲ့ရှင်နဲ့ဆိုကြပါစို့လို့ဒီခါမှာကျုပ်ကဖြစ်ဖြစ်တရားဖြစ်ဖြစ် ကိုယ့်လူဘာမှအားမလဲနဲ့ကိုယ့်လူကိုကဲတင်မယ်ဆိုလို့ဒီဖြစ်နေမှာမလား။ဟာဒီလိုတော့မရှိဘူးလေ။အပြစ်တော့ပြောင်းလို့နေနေတာပဲ။ကျုပ်ဘယ်လိုဖြစ်နိုင်မှာလဲ။တူတယောက်ကပါလေ။ဘုထဲကကုန်းမော်တီရုံးတက်ပြီးမှကျန်တဲ့ပုဂ္ဂိုလ်ကိုဘယ်ပုံပဲနည်းရုံးတက်ကကိုဖော့ပါဆိုတာနိလန်းပြနိုင်မှာပေါ့တဲ့။ အမေးဖြေတဲ့ဒီသဘောပေါက်တော့ပါတယ်ဒီတော့တချို့အယူရှိတဲ့ပုဂ္ဂိုလ်တွေကတင်ရဖို့အရေးကြီးတယ်ဆိုတာပေါ့လေအခုအထိအစွဲလေးတွေရှိကြတာမျိုးတွေတွေ့ရပါတယ်ဒီမှာတရားထုတ်တယ်ဆိုတာကိုယ့်ကိုယ်ကိုကဲတင်တာပါသူများကဲတင်တာမဟုတ်ပါဘူးကိုယ့်ကိုယ်ကိုကဲတင်ပြီးပါမှသူများကိုဘယ်ပုံပဲနည်းအထက်ခဲကရုံးကံရတယ်ဆိုတာပေါ့လေနိလနေပြီးတော့ တိကျတဲ့လူကြည့်နေပါတယ်ဘုရားမြတ်စွာဒီတိုင်းပါတိတိကဖို့ထဲကကိုယ်တိုင်အစ်စ်မှန်နဲ့ယုံပြီးတော့ကုန်းမော်ကိုဆန်းတာတိုင်ရောက်သွားပြီးမှတတ္တဝါတွေကိုနိဗ္ဗာန်ပြေတာပါဖို့ထဲမှာပဲနေပြီးတော့တာရှင်မဆင်းရအောင်ဆိုပြီးတော့စင်နာတနာမှုနဲ့နိဗ္ဗာန်ပြေတာပါကျေမြတ်စွာဘုရားဝိသအတိညာနဲ့လည်းပြည့်စုံပါလေတတ္တဝါတွေရဲ့ကောင်းကျိုးဆိုးပြစ်ကိုလည်းပဲပြည့်နေတဲ့အတိညာနဲ့လည်းပြည့်စုံပါပြီလေ။ အဆိုးတွေပဲရှားပြီးတော့အကောင်းတွေဖြစ်အောင်ဆိုပြီးတော့အလွန်လည်းပဲကျင်လာတလားပါပဲအဲဒီလိုဘုံကြီးရဲ့ပြည့်စုံတဲ့မြတ်စွာဘုရားခေါ်ချတဲ့လမ်းစဉ်ကြီးပါအမှားတော့မရှိပါဘူးကုလမြတ်စွာကိုယ်တိုင်ဘောဘောမြတ်စွာပါဠိဖြစ်စဉ်ခါရတဲ့ဘုရားခြေကဆရဏအခြေအနေဖြစ်ပြီးတော့ကာမအတိတွေလည်းရခဲ့ပြီးပါတယ်။ နောက်ဆုံးဘဝမှာတော့ခိခိခြားခြားအခြေခံသရဏအရှင်တွေကိုပြည့်စုံရှင်းလောက်တဲ့အဆင့်အထိဖြစ်ပြီးတော့ဘလောက်လောက်ထူးခြားတဲ့အသိဉာဏ်တွေနဲ့ပြည့်စုံတော့ပါလားအဒီပညာနဲ့ဘာတွေလဲဆိုတော့ရှင်းပြဖို့အချိန်မရပါဘူး။အဲဒီတော့ပညာနဲ့ပြည့်စုံအချိန်ကရှင်းတဲ့ပြည့်စုံတဲ့မြတ်စွာဘုရားလက်တွေကိုယ်တိုင်အထုတ်ပြီးကခိရိတာအနှောင့်အယှက်ရင်ကလုံးဝလွတ်သွားတယ်ဆိုရက်ဒီလိုလည်းမြတ်စွာဘုရား ဆရာဆရာဟာကိုယ်တိုင်ရှင်းလာတဲ့လက်ရှိလက်ရှိရှင်းလို့ရရှိတဲ့အကျိုးတွေသိရလာပြီးတော့မြတ်စွာဘုရားအဆုံးမရဟာလည်းပဲတကယ်လက်တွေ့သိမြင်ထားတဲ့အဆုံးမရမှန်ပါပြီလေဆရာတော်ဒီဆက်စပ်ရရင်ကြည့်ဖို့လိုပါတယ်ဘုန်းကြီးစာပြေထဲမှာပြထားပါတယ်ကရကတေဝဟိကထာဝိသေသတော်ဝိသေသတော်အဓိပ္ပာယ်တတ်တာစာပြီးနေတဲ့ တကယ်လက်တွေ့အခြေခံအကျင့်ကိုပြည့်စုံကျင့်သုံးလောက်တဲ့အဖြစ်ပြီးတော့အကျိုးကျေးဇူးတွေရှိမှအစစ်စစ်ကြည့်နေတဲ့ဉာဏ်တူတွေရရှိတာသက္ကာရကပုဂ္ဂိုလ်ခေါ်ပါတယ်လက်တွေ့ကျင့်သုံးလို့ခေါ်ပါတယ်လက်တွေ့ကျင့်သုံးလို့အကျိုးရလထူးတွေကိုလည်းပဲသိသိချာချာရရှိထားတယ်သက္ကာရကခေါ်ပါတယ် အဲ့ဒီကံကပုဂ္ဂိုလ်ရဲ့အဆိုမိတ်ဟာအဆိုမိတ်ဟာဝိသေသတော့အတိတ်ကကြာသာရီနဲ့ထူးထူးခြားခြားလိုအပ်တဲ့ကောင်းကျိုးကိုပြည့်စည်စေနိုင်ပါတယ်အဲ့ဒီမရှိစားတာပါဓမ္မယုံကြည်ရတဲ့အတိုင်းရှိတာရှိတော့မြတ်စွာဘုရားသူအထုတ်ထားတဲ့အတိုင်းပေါ့လေလမ်းတုံးနဲ့ပြထားတယ်ရှောင်းလိုက်လမ်းတုံးနဲ့ပြထားတယ်ဒီကလမ်းလည်း သမာဓိလမ်းတယ်၊ပညာလမ်းတယ်။ကိုယ်တိုင်လည်းအဲ့ဒီလမ်းလျှောက်ခဲ့ပฏิပန္နာကြပါမယ်။ရှုမှတ်ပြီးတော့လျှောက်ခဲ့တာ။ဒါဝင်လို့ကိလေသာအနှောက်အယှက်နေပြီးတော့အာလုံးရောက်ခဲ့တာပဲ။တိတ်လက်တိတ်လက်တိတ်ကြပါတယ်ဒီမှာ။ဒါတော့ဒီမှာလာရောက်ပြီးအထုတဲ့ပုဂ္ဂိုလ်များဟာမြတ်စွာဘုရားစိတ်ကူးနဲ့ဟောထားတဲ့တရားတွေမဟုတ်ဘူးဆိုတာပါလို့။ဒီကိစ္စတွေကို ပြည့်စုံခြင်းနဲ့လောက်တဲ့ဒီရှင်းသုံးပြီးတော့တကယ်အသိဉာဏ်ကြီးတွေရရှိပြီးတော့အဲဒီအသိဉာဏ်နဲ့သိမြင်ပြီးတော့ရှင်းတာတနာမှုမာကုဏထားပြီးတော့ဟောလိဟောခဲ့တဲ့တရားတွေပါအထူးထူးခြားခြားအထူးကြီးကြီးဖြစ်ရှင်နေတဲ့တရားတွေပါလက်တွေ့ကြတဲ့တရားတွေပါဆိုတာယုံကြည်ရင်းနဲ့အထုနေကြပါစေလို့ဒီနေ့စိတ်တော်ရတဲ့တရားဆုံးသတ်လိုက်ပါတယ်